အဲယောဂီဒီစီဘာတရားကြီးကစပြီးတော့တရားစံဖွင့်အထုတ်ကြလို့တရင်နှစ်ပတ်ကျော်သွားပါပြီအထုတ်ရတဲ့တရားရဲ့အကျိုးတရားလည်းပြီးတော့ မျက်လို့တပုတ်ထားတဲ့စိတ်အပြည့်နဲ့ယူသည်လေးလေးစားစားစိတ်ကြီးဆက်ဆက်မရမရမလားအထုတ်မယ်ဆိုရင်အခုခါလောက်ဆိုရင်တော့အချက်ပိုင်းညာလောက်တောင်ရောက်ဖို့ရရှိပါတယ်အဲ့ဒါလိုမဟုတ်ဘူးဆိုလို့ရှိရင်တော့ထိတ်တော့မလွယ်လာဘူးပေါ့လေ သီပ္ပံရဲ့အကျိုးသိပြီးတော့ဉာဏ်တို့တပုတ်ထားတဲ့စိတ်နဲ့အထုရတဲ့ပုဂ္ဂိုလ်များယူသေးသည်အထုတဲ့ပုဂ္ဂိုလ်များကိုတွေ့ပြီးဆိုရင်ဘွေတို့တိတ်ကျေလက်တယ်ကလေးပြောပြောလို့ရှိရင်တော့တိတ်ချစ်ပါလေအဲယောဂီကြီးကြည့်ရတာကိုပဲစိတ်ကကြည်နူးနေတာပဲ ကြည်မွားအောင်ပေါ်ကြည်လို့နေတာပါရိုးသေးသေးအားထုတ်လို့ကိုယ်တို့လေးတွေရှင်းရှင်းလင်းလင်းကမ္မထမ်းဆရာတင်ပြနိုင်ပြီဆိုရင်အတိုင်းဆက်လုံးပေါ်လေးသိချင်တတ်ပါလားဆရာတော်ကြီးအစစ်စစ်ကြည့်ပြီးတော့တော်တော်ကြီးကျင့်တတ်တဲ့ဘယ်ရောက်သွားပြီဆိုလို့ရှိရင်တော့ တရားအကူအညီပေးတဲ့ပုဂ္ဂိုလ်များအလွန်ကိုဝမ်းသာအားရပါတယ်နော်ပြမရဇုန်ပ်ပြီးကုညာဇုန်ပ်ပြီးဆိုတော့သူ့မှာတော့အတိတရားကနေပြီးအရှင်တရားရှိလို့တရားရဲ့ဂုဏ်ကြီးအစကောင်းခြင်းဂုဏ်ကြီးနဲ့အလေကောင်းခြင်းဂုဏ်ကြီး အဆုံးကောင်းတဲ့ဂုဏ်ကြီးတွေပြည့်သွားပြီဆိုလို့ရှိရင်စိတ်ချသွားတာပဲအဲဒီလိုအနေထားမျိုးမြင်ကျင်ပါပြီကြားကျင်ပါပြီသိကျင်ပါပြီအခုဒီတလာလေးကတပတ်ကျော်ကျော်နှစ်ပတ်လေးလောက်ရှိပါသေးတယ်ရှိနေဥလပါတော့ တလားလုံးလုံးရှိပါသေးတယ်သူကတော့ကျိုးစားစားနဲ့မြန်မြန်လုံးလုံးတဘိုးထားပြီးတော့အထုတ်ဖို့ရအတွက်လေးလေးနက်နက်ပေါ့လေဟိုရီတို့တက်တွန်းပါလေတကယ်ယုံကြည်မြန်လို့ပြီးတော့စိတ်စိတ်ဆက်ဆက်အထုတ်တဲ့ပုဂ္ဂိုလ်တွေမှာ အကောင်းလေးမျိုးတွေကညီကောင်းဟာခဏလေးရလာတာပါပဲအဲ့ဒီညီကောင်းအဆင့်ရလာပြီဆိုရင်လောကဓာတ်နဲ့ဆုံတဲ့အခါမျိုးမှာမဖြုံဘူးပေါ့လေလောကဓာတ်ဆိုတာလောကသားတွေပေါ့လေလူသားတွေ မချွတ်ဧကံဆုံရမယ်အခြေအနေပေါ့လေအခြေအနေသဘောတွေဟိုဒါလောကဓမ္မလို့ခေါ်ပါတယ်တတ္တဝါတွေမှာဆုံးမမှာတွေပါလိအရေးတွေအားဖြင့်ရှင်းမျိုးပြထားပါတယ်လာဘောရောက်ပေါ်ရာတွေကိုရရှိခြင်းကိုယ်စုဝင်စားတဲ့အရာကို ရရှိဖို့ကြိုးစားတဲ့အခါ ရရှိသွားရင်ထင်တာနဲ့ပို့ပြီးတော့ရရှိသွားပြီဆိုရင်ဝန်တာမှာဝန်တာပဲဟွန်းမျိုးချွပြီးတော့နေတော့တာပဲအိမ်ဒီမပြတ်ဖြစ်တာတွေရှိပါတယ်ထင်တဲ့အတိုင်းမဟုတ်ဘူးလလပမရဘူးရောက်ဖို့ရတယ်မရဘူးဆုံးရှုံးသွားပြီဆိုလို့ရှိရင်ငင်းငိုင်မှိုက်သွားတာပဲရှာရည်ရှိလာပြီဆိုလို့ရှိရင် နောက်လက်တွေများလာပြီဆိုလို့ရှိရင်လူတွေဟာလူသားတွေဟာဝန်တာတာပဲရှာမရှိဘူးဆိုလို့ရှိရင်တော့ဝင်နေတာပဲမိသားစုနဲ့စီစီလုံးလေးရတယ်ဆိုရင်ဝန်တာလို့ပစ္စည်းနဲ့ရဲ့အရှိတွေရှိတဲ့မိသားစုကွဲသွားပြီဆိုလို့ရှိရင်အကြီးအကျယ်ဆင်းရဲတာမိတ်ဆွေစုတို့ဆွေမျိုးစုတို့မိတ်ဆွေစုတို့လည်း တို့ခေါ်ကံပဲတို့လည်းဒီတိုင်းပါကိုယ်ချမ်းသာစိတ်ချမ်းသာတွေရှိလာပြီဆိုလို့ရှိရင်ဝန်တာတာပဲကိုယ်ရှင်ရဲ့စိတ်ဆင်းရဲတွေဖြစ်ပြီးတော့ဝန်ရစရာတွေနဲ့ကြုံလို့ရှိရင်တော့အာကြီးဆင်းရဲတာပဲသူကချမ်းသာရှိရင်ဆင်းရဲရှိမှာပါပဲလိုက်ရွယ် ဟိုရပြီဆိုလို့ရှိရင်မရတာလည်းရှိတာပါအချမ်းရံပြည့်စုံလာပြီဆိုလို့ရှိရင်အချမ်းရံချုပ်တဲ့တာလည်းရှိနိုင်တာပါအဲကိုယ့်ရဲ့ခံရတာဟောလေကိုယ်ကနေရာမကြလို့ကိုယ့်ရဲ့ခံရတာကိုယ်ကနေရာကြသားနဲ့အများကထင်မှားပြီးတော့ကိုယ့်ရဲ့ခံရတာကြီးဒါတွေလည်းပဲကြုံရမှာပဲရှိမှုခံရတာပဲဒါလည်းရှိပါတယ်ကိုယ့်ရဲ့ခံပြီးဆိုမဲ့တော့တာပဲ ရှင်းပြီဆိုတော့ကြောက်တာမဟုတ်တာထားပါလေကြုံကြုံကြုံကြုံနဲ့ဆိုတာပါလောကသားတွေမှာမချွတ်ဧကကြုံရဆုံရမယ်တဘာဝတရားတွေလောကဓမ္မရှင်ရသောလောကဓမ္မတရားတို့ဟာတတ္တဝါတွေနောက်ကိုတကောက်ကောက်လိုက်နေကြတယ်စင်စစ်မပြတ်ပါလေခါတဲ့ကိုမစွန့်နိုင်အောင်လိုက်နေကြတယ် ယောဂကြီးကလည်းပဲအဲ့ဒီနောက်လိုက်နေကြတယ်အပြန်အလှန်ပေါ့လေဘယ်သူမှမခင်နိုင်ဘူးကိလေသာကုန်ခန်းဘုရားရဟန္တာများလည်းပဲလိုက်တာပဲဒါပေမဲ့ရိုးရိုးပုဂ္ဂိုလ်တွေနဲ့ဘာထူးတယ်ဆိုတော့သူတို့မဟာတော့အမှန်တိုင်းရှင်းရှင်းသိနေတော့လောဘနဲ့ကြုံလည်းပဲလောဘမဖြစ်ဒေါသနဲ့ကြုံလည်းဒေါသမဖြစ် ကောင်းလောက်ရတဲ့ကြုံလည်းပဲအိမ်ဒီပြက်လောက်အောင်ပေါ့လေခုံဆွခုံဆွနဲ့အိမ်ဒီပြက်ရှိဘူးဆိုးလောက်ရတဲ့ကြုံလည်းပဲငင်းမှိုင်ပြီးစပြီးတော့ပေါ့လေစိတ်ပြက်သွားတာရှုခေါ်ကိုတတ်တည်တာဒါမျိုးလည်းမရှိတော့အဲ့ဒါတော့ကျင်းသွားတာပဲဒီကတော့လက်ချံရရရှင်းဖို့ကြဒုက္ခဝန္တာမြဲစွာ တိုက်ချံရာချီးမွမ်းကြဒုက္ခဝမ်းသာမြဲထိုလေးမျိုးမှပြောင်းပြန်ကြလောကဝမ်းလည်းမြဲလောကဓမ္မရှောင်မြရမုစ္ဆတွေ့စမြဲဆိုတော့ဒီဓမ္မဘယ်ပုဂ္ဂိုလ်မှရှောင်လို့တိတ်လို့မရဘူးအဲ့ဒီရှင်မျိုးကလည်းပဲတတ္တဝါတွေတော့ဒုက္ခကောက်ဆင်မပြတ်မဆုံးမနဲ့လည်းလိုက်ရတတ္တဝါတွေကလည်းပဲအဲ့ဒီနောက်လိုက်တယ်လို့ဖြစ်နေတာပါပဲတော့ ပြတာဟောဒီတရားကိုတော်တော်လေးရှင်းအောင်အထုတ်ထားပြီဆိုရင်ယဟန္တာလို့လောကခံလည်းရရှိသည့်တောင်တော်မှာတော်တော်ခံလည်းရှိတတ်ပါလားတတိယလွတ်သွားလို့တခါတခါခန္ဓာကြီးလေးပြတ်သွားလို့ရှိရင်ပြေလွယ်ပြောက်လွယ်တယ် လောကသားတွေဒီတန်းခံနေလေဆိုရင်ဘာလို့သေးတော့ဒါသိအရေးကြီးတာပဲအဲ့ဒါအတွက်ဘုရားမြတ်စွာကဟောဒီတိဥ္ဆာလမ်းကြောင်းလဲလို့ရှိရင်သောကတော်ဘဂဝတာဓမ္မောဆိုတဲ့အတိုင်းပေါ့လေသူသုံးမှုနဲ့အကျိုးရလခွင့်ရတဲ့ခါလေးဖြစ်လာတာပါ အထူးသဖြင့်တရားတော်ရဲ့အဆုံးကောင်းခြင်းဂုဏ်ပိုင်းအခုလိုငြိမ်ကောင်းပိုင်းရောက်လာပြီတရားမှတစ်ဆင့်ဆက်ပြီးတော့ငြိမ်ကောင်းပိုင်းရောက်လာပြီဆိုလို့ရှိရင်ကောင်းသာပြေကောင်းအကောင်းဆုံးအခြေအနေကိုရောက်သွားနိုင်ပါလားအဲ့ဒီငြိမ်ကောင်းအပိုင်းရောက်ဖို့ဆိုတာ လက်တွေ့တရားကျင့်သုံးလိုက်တဲ့ပေထဲမှာသတိပဋ္ဌာန်ရဲ့အကျိုးနားလည်ပြီးတော့ဉာဏ်တို့တပိုးထားတဲ့စိတ်နဲ့လူတီတီလေးလေးဆဆစီစီဆက်ဆက်မရမနာပေါ်ရရှိတဲ့အချိန်လေးကိုအကျိုးရှိစွာနဲ့အသုံးချတတ်တဲ့ယောဂီတွေမှာမကြံကြင်ပဲကြည်ငြိမ်ကောင်းချမ်းသာရလာတတ်ပါရဲ့ တရားတော်ရဲ့အဆုံးကောင်းခြင်းကုန်ပိုင်းရောက်လာပြီဆိုလို့ရှိရင်အဲဒါကိုလူငယ်တဲ့၃ရက်လောက်ကစပြောသွားပါတယ်တထာပฏิပန္နောစဟွန်းပฏิပတ်တိပလေနိတိကြီးတာဒီဘဝဝဟနာတော်ကလျာဏံဟွန်း ကလျာဏခုနအဝတိတိပရောသနာကလျာဏောဆိုတာပေါ့သမဏစုခဥပဒနာစုခဖြစ်နိုင်လောက်တဲ့ဤနဲ့သောဘုံဘုရားမဆွာညွှန်ကြားတဲ့ဤတိုင်းတုတ်တာဆိုတဲ့အတိုင်းမြင်းကြောင်းလို့ပေါ့ညွှန်ကြားတဲ့ဤတိုင်းသက်စွာပြအဆုံးကသာသနာဓမ္မဟာ ပြီးဆုံးပြီးကျင့်ဆုံးပြီးပါမှတော်တော်လေးကျင့်လာအောင်ကျင့်သုံးပြီးပါမှပฏิပတ်တိအကျိုးကျင့်သုံးရတဲ့အကျိုးလည်းပဲပြီးဆုံးပြီဆိုလို့ရှိရင်တာဒီဘာဝကုံဆိုတာပေါ့လေတာဒီဘာဝကုံဆောင်နိုင်ဖြစ်စေနိုင်တဲ့အတွက်ပฏิပတ်တိအကျိုးအနေအားဖြင့်ပေါ့လေ ကောင်းခြင်းခုံကိုဆောင်းနိုင်တာမို့လို့ပရိယောသနာကလျာဏအဆုံးကောင်းခြင်းခုံရှိတယ်လို့ဒီလိုကျမ်းဂန်များမှာပြထားပါတယ်ဒီနေ့အဲ့ပရိယောသနာကလျာဏဖြစ်ဖို့လေးတွေစာလုံးနဲ့လက်တွေ့ပေါင်းစပ်ပြီးတော့အဆုံးနိုင်သမျှသင်ပြပါမယ် at the certain state of the vipassana insight, our mind is uh, totally tranquil and peaceful. If we practice seriously and uh, intensively and carefully, uh, noting moment by moment whatever object is obvious, and um, making great use of our time, uh, putting great effort in the practice we can experience such a uh, tranquil state of mind. Uh, so regarding this tranquil state of mind, or regarding this uh, stage of insight, uh, Venerable Siyaraji uh, started to explain this point about uh, three days ago. So there are two kinds of vipassana, dhamma pleasure, samatha sukha and vipassana sukha. The pleasure or tranquilities and the pleasure or the insight. So only when we have practiced intensively and uh, uh, develop vipassana insight stage by stage, can we experience the qualities or the Dhamma. So this is uh, called the Priyosana Kalyana. The Dhamma is excellent in the end. So Dhamma is excellent all the way to the end. So when we practice seriously, we will be able to appreciate these qualities of the Dhamma. Now today, Sharaji would like to deal with these topics from both theoretical and uh, practical aspects. Sinisa Atolo, Uriabia Namelo Yola, so yeah. The same thing, the name, uh, say, probably, say, because, because, because, because, because, ပီတိလည်းပါတယ်ပစ္စတိလည်းပါတယ်စုခလည်းပါတယ်ဆိုတော့အဲ့ဒီကောင်းလေးဘုရားကောင်းပါလေသူကတော့အဲ့ဒီကောင်းကရောက်လာပြီဆိုလို့ရှိရင်လောကလူသားတွေဟာကံကုန်ချမ်းသာအကောင်းဆုံးလို့ဒီလိုသတ်မှတ်ထားတာ။အဲဒီလူကံကုန်ချမ်းသာတဲ့စာပေါင်းလဲဆိုတာတာတဲ့ စိတ်ကောင်းတဲ့အဋ္ဌညာတိုးတက်လို့မပြည့်ရနိုင်တဲ့တမေကောင်းအပျော်တဲ့အဲ့ဒီပျော်အဲ့ဒီပျော်ရပြီးစိတ်ရှိတဲ့အခါမှာအဲ့ဒါလိုမပြည့်ရနိုင်တဲ့တမေကောင်းအပျော်ရောမဟုတ်တော့ဘူးသူကတော့ပြီးကြည်လည်းမပါဘူးသူကလည်းမပါတော့အဲ့ဒီနေရာမှာဥပ္ပခါဆိုတာပေါ့လေပညာစွာရှုနိုင်တဲ့ဟောပါလာတယ် တော်တော်လေးကြီးဆုံးအထောက်ပြီးလို့ရှိရင်ပฏิပတ်တိပရေလက်ရှိတည်ဆိုတာကတော့ကျင့်သုံးမှုပြီးဆုံးမှုဆိုတာကတော့ကိလေသာကုန်ခံရဟနာဖြစ်မှာပါပဲအဲဒီလိုမဖြစ်သတိကြောင်လာမှရှင်ပိုင်းအရိယာ၃မျိုးကလည်းပဲသူတိုက်တယ်နဲ့သူတော့ခန္ဓာရှိကြပါတယ်အရိယာမဖြစ်သေးပေမဲ့လို့သင်္ကာရဝေခဏ်ဉာဏ်ပိုင်း ရောက်တဲ့အခါမှာဆလိကုပ္ပခဖြစ်ပြီးဆိုရင်ညီကောင်းကျုံရပါတယ်ကျုံရတယ်ကျုံရတဲ့အောင်၆ပါးနဲ့ဆက်ပြီးတော့မျက်စံနဲ့တွေ့လဲမမှုဖြစ်မျက်စံနဲ့တွေ့လဲမျက်မှုဖြစ်အမြင်မပြတတိကကပ်ပြီးတော့တိတိတိတိနေပြီဆိုရင်ပြည့်မြတ်စွာရှုနိုင်တဲ့ဥပ္ပခဖြစ်ပါတယ် ယဟန္တာနဲ့ဘာမှမချဘူးဆိုတော့အဲ့ဒါလိုဆိုလာပါတယ်ဒီမှာအရိယဖြစ်သည့်အနေထားမြောက်သေးပေမဲ့လို့ပฏิပတ်တိဖလေနေတိကြီးဆိုတာဟောလေလောကီနေတဲ့မှာတော့တော်တော်လေးတော့အထုထိတ်ရောက်လာပြီအထုရတာအဲ့ဒီအထုထိတ်ရောက်လာပြီဆိုလို့ရှိရင် တာဒီဘာဝတာဒီဘာဝဆိုတာပေါ့အကောင်းဆုံးမှာပေါ့လေထို့တူတပုံစံနဲ့ပေါ့လေရှုနိုင်တဲ့ဆိုရင်တတိဖြစ်လာတယ်။ကောင်းတာလည်းတွေ့လုံးရှုံးဝိမသာဆိုးတာလည်းတွေ့လည်းဝိမနေဘူး။ဘိမစွာရှုနိုင်တဲ့ဓာတိဘာဝဓာတိကုံတဲ့ဓာတိဘာဝကုံပေါ့လေ။တတိကုံကတိတ်ကောင်းတာပဲတော့။ အဲ့ဒီကုံဖြစ်စီတော့တာပဲအထုံမှုကအဲ့ဒီကုံမိမိမှာဖြစ်လာပြီဆိုလို့ရှိရင်တော့အထုရတဲ့အကျိုးအနေအားဖြင့်လည်းပဲခုနကောင်းတဲ့အကျိုးကိုတည်ဆောင်တာမဟုတ်လို့ပယောဇာနာကလျာဏဆိုတာပေါ့လေရှေ့ပိုင်းလောကီနယ်တွေက ကျင့်သုံးမှုပြီးဆုံးတယ်လို့ဆိုရမှာပါပဲတရားမှာတစ်ဆင့်ဆက်ပြီးတော့အရိယာနေတဲ့ရောက်သွားပြီဆိုလို့ရှိရင်တော့အဲဒီကကြတော့လုံးဝပြီးပြီးသားသားခါလည်းပြီးဆုံးသွားတော့ပေါ့ဝိပဿနာနေတဲ့ကတော့ဘောဆက်စကပါလာတဲ့အစွဲအလွန်ကြီးပေါ့လေသူကနှိမ်နေတာပေါ့နှိမ်နေတယ်ဆိုတော့အားလျော်လို့တာပါပဲ။ ဝိပဿနာနဲ့အာနယ်ပြီးပါကမက်ကအပြတ်ရှင်းလိုက်တာပါလေအဲ့ဒီအပြတ်ရှင်းပြီးတဲ့အခါကျမှတတိဘာဝခုံကပို့ပြီးတော့ပြည်ပြင်းလာတယ်အဲ့ဒါဟာလည်းငင်းတရားထုတ်တဲ့ပုဂ္ဂိုလ်တွေရဲ့အသက်ရှင်တော့အခါမှာဘုရားရရှိတယ်အထုဝီအကျိုးရလပဲ။ င်းပိုင်းရောက်လာတဲ့အခါဒွါ6ပါးမှာအာယုကောင်းဆိုးခိဟလာလေးရှိရင်ဉာဏ်နာစာတိတိတိဆိုတာပေါ့လေတိတိမှုတွေခံစားမှုတွေတော့ဖြစ်သွားတာပါပဲအဲ့ဒီဖြစ်သွားတဲ့နောက်ပိုင်းမှာအမြင်မပြဆွမ်းရစွာရှိမှတော့တိတိနေတော့ လောဘဖြစ်စရာဝန်စားစရာနဲ့တွေ့လည်းပဲလောဘတွေဖြစ်ပြီးတော့ဝန်စားတာမရှိဘူးစိတ်ဖြစ်စိတ်ဆိုးစရာနဲ့တွေ့ပြီးတော့လည်းပဲစိတ်ပြက်နေတဲ့ဒေါသလည်းမဖြစ်ဘူးပညာစွာရှုနိုင်တဲ့ဥပ္ပခါတဲ့ဆက်လင်ဥပ္ပခါဖြစ်လာတယ်အဲဒီဆက်လင်ဥပ္ပခါဖြစ်လာပြီဆိုလို့ရှိရင်ကောင်းဆိုး အာယုန်တွေပါအိဋ္ဌအာယုန်အိဋ္ဌအာယုန်တွေမှာပေါ့လေထုတ်ခဲ့ရှုတယ်ဆိုတာဒေါသပစ္စယအိဋ္ဌနဲ့တွေ့လည်းပဲမထူလောက်ဒေါသပစ္စယအိဋ္ဌနဲ့တွေ့လည်းမထူလောက်ဉာဏ်ပြရှုမှနေတော့ကိစ္စဆိုရှုတဲ့သဘောလေးကြီးဖြစ်နေတော့အဲ့ဒီလိုတာဒီဘဝကုံဖြစ်စေတဲ့ဆောင်ထားနိုင်တယ်လို့ဆိုတယ် တာဒီဘဝကောင်ကိုဖွင့်ထားတာတော့လောကတံပဲဟိအလုပလပလပနတာလူကအနုပလေပနတာလို့ဖွင့်ထားပါတယ်လောကရံတရားတို့ဖြင့်လူလည်းလိမ့်ချင်ခြင်းမရှိတော့မပတ်သက်တာပါလေသောရတရားတို့လည်းဆုံပေမဲ့ကြုံပေမဲ့လို့ ထိစပ်လူလည်းမပတ်သက်တော့ပတ်သက်တော့ဘူးတဲ့ဟွန်းကောင်းလောကဓာတ်နဲ့ကြုံလည်းပဲပျော်ပြီးတော့ဝင်တာတော့လည်းမရှိတော့ဆိုးလောကဓာတ်နဲ့ကြုံလည်းပဲစိတ္တတိချပြီးတော့ဝင်နေတာလည်းမရှိတော့အဲ့ဒါကိုဆိုရတယ်လောကဓာတ်ကိုခဏရှိလာတယ်လို့ဆိုရတယ်တမအဲ့ဒါနောက်ပိုင်း အခုလိုညာမျိုးဖြစ်လောက်တဲ့နေရာကြလို့ရှိရင်တော့အခြေချပြီးတော့ပြောပါအောင်မယ်အခုတော့တရားတော်ရဲ့ကိုယ်ကြီးလေးတွေပေါ့လေကိုယ်ကိုယ်လေးမဆုံရပြီမယ်လို့တလောက်စွမ်းတတ္တိရှိပါတယ်ဆိုတာပေါ့လေပြကျင်လာနေမလို့တရားတော်ရဲ့ဂုံကိုဂုံကြီးကိုပြလို့ရှိရင်ဒီတရားတော်ဟာရသော်ဖျားကအမွန်စဖြစ်လာတာရသော်ဖျားမြည်ဖျားခံလာတာဖြစ်တော့ မြတ်စွာဘုရားဘယ်လိုဂုဏ်ရှိတယ်ဆိုတာပေါ့လေဂုဏ်ယူတတ္တမသိပေမဲ့လို့ကိုကြားရတဲ့တရားတဲ့ဂုဏ်သိလိုက်တာနဲ့ပဲမြတ်စွာဘုရားဘယ်လောက်ဂုဏ်ရှိဆိုတာမှန်းလို့ရသွားပါပြီကောင်းကောင်းကြီးသိရပြီဆိုလို့ရှိရင်တတ္တတရားရဲ့လို့ရလာမယ်ပြောကြတဲ့အတိုင်းပဲခုနလောရတံခင်ဗျာဘုရားအစပေါ့လေ ဆိုးရုပ်တဲ့ဘဝဆိုးတွေမြောက်ရအောင်ပေါ့လေဆန္ဒတွေပြုလာမှာပဲဆန္ဒရှိလာမှာပဲဆန္ဒရှိတဲ့နောက်မှာဝိရိယ30စိတ်ဖြစ်လာပြီဆိုလို့ရှိရင်နောက်ပိုင်းကတတိတမာတိပညာဆိုတာလည်းပဲအလိုလိုလိုက်လာတော့မှာပါပဲဟွန်းအခုလိုငြိမ်ကောင်းအဆင့်အထိခဏလေးရောက်သွားမှာပါပဲ ရင်ကောင်းရှိရနေပြီးတော့ရင်ကောင်းအရှိရောက်သွားပြီဆိုလို့ရှိရင်ရဟန္တာကြီးဖြစ်သွားပြီဆိုလို့ရှိရင်တော့ဘာလောကဓာတ်မှမဖြုံတော့ဘူးလောကဓာတ်7ပါးနဲ့လူကြီးပေလူကြီးမရှိတော့ဘူးဒါမှအဲ့ဒါကြီးခါတဲ့ကိုအဲ့ဒီခုံလေးကိုဖြစ်စေနိုင်ဆောင်နေတဲ့အစွမ်းတတ္တိတွေဖြစ်လာတဲ့အခါမှာတရားတော်ရဲ့ပယောတနာကိုယ်ကြီးဆိုတာ ကောင်းကောင်းကြီးနားလည်လာမှာပါပဲဒီနည်းအဖြစ်တိဋ္ဌဘာဝနာတရားတွေအထုတ်တယ်ဆိုတာဘုရားကငကောကမရှိသေးတဲ့ကြီးဆိုးတဲ့ဣန္ဒြိယတရားတွေစွမ်းအားတွေပေါ့လေဒါတွေကအရှင်းဖြစ်ဘူးတော့မဟုတ်သေးဘူး အဲ့ဒါကြီးကြီးစုဆွမ်းအားကြီးဖြစ်ကြရဖြစ်အောင်ဖြစ်လက်စာအားရှိအောင်ပေါ့လေညီမျှအောင်ပြုလုပ်တဲ့သဘောပါပဲဒါတွေမရှိဘူးဆိုတော့ရှင်ကိုယ့်ကိုယ်ကိုမထိနိုင်ဘူးထိနိုင်အားလည်းမရှိတော့မထိနိုင်ဘူးမှားချရှိသိမှားတာပဲသတိတန်တရားအားထုတ်လို့ဉာဏ်ကောင်းအပိုက်ရောက်လာပြီဆိုလို့ရှိရင်တော့တော်တော်ကိုပဲဒီအားတွေကဝင်လာတယ် ဟွန်းတကယ်ဉာဏ်လေးကြီးတွေ့လာတော့ရှင်းရှင်းလေးကြည့်လာတော့ဩတဲ့ဟုတ်ပါလားတဲ့မှန်မှန်လားဆိုတာပေါ့ဒီအတီးပြလာတယ်ဆုံးဖြတ်ချက်ချလာတယ်ဟွန်းတတတရားတွေပေါ့ဖြစ်လာတာဖြစ်လာလို့ရှိရင်မတရားစရာနဲ့ကြုံဝင်ရလို့ကိုယ်တို့ဖြစ်နေတော့ဘ누구ကပဲဘယ်လောက် ယုံကြည်မှုပြအောင်ပြောပြောဒါမှပြတ်တော့ဒီတရတရားကမိမိကိုအယူဆမမားရအောင်ထိတ်ချုပ်ထားလိုက်အားရှိသွားတာကိုပြီးတော့အစင်းစဝိရိယကြီးရှိနေတော့မကောင်းမှုကိုရှောင်တဲ့နေရာမှာတတိတွေပိုကောင်းလာတယ်ကောင်းမှုကိုဆောင်တဲ့နေရာမှာလည်းတတိတွေသိကောင်းလာတယ် တတိတွေလည်းပဲစုပတိကဆိုတာဟောလေစိတ်ကိုတတိတွေလည်းကောင်းလာတယ်တတိကောင်းတယ်လို့စိတ်တည်ယူတွေကောင်းလာတယ်အတိညာလည်းရှင်းရှင်းလင်းပြပြသားသားပါအဲ့ဒါကြီးသိလာတယ်တော့အာရီကြည့်လာတော့အထူးသဖြင့်တတိနဲ့ပြီးတော့အတိကင်းပြီးဉာဏ်ရမှုတွေဖြစ်လာပါပေါ့ဖြစ်လာတဲ့အပေါ်မှာ ဖြစ်လာနိုင်တဲ့အပေါ်မှာယွန်းလာတယ်ယွန်းလာတယ်စိစာရိတ္တတွေကြက်ပြီးတော့လူဆိုးကြီးတယောက်ဖြစ်ကုန်မှာကိုလေယွန်းလာတယ်ယွန်းလာတယ်အဲ့ဒါတိတ်ကောင်းတာလောကပါလာတရားပေါ်လေပြည်ပြည်သားသားတွေ့လာတာကိုယ်ပိုင်ကဘာလေးကိုမပြည့်စည်အောင်ထိတ်ဆုံနိုင်စွမ်းရှိတဲ့လောကပါလာတရားသိကောင်းတာကဘာမှာအဲ့ဒီဟာကြီးစိတ်တုံးနေပါတယ် အဲ့ဒီတရားတွေဖြစ်လာညီညီမျှမျှဖြစ်လာတာဘယ်သူကတာတယ်ဘယ်သူကရော့တယ်ဆိုတာမရှိတော့အညီမျှအဲ့ဒါတွေလည်းကိလေသာတွေကိုတွန်းလှန်ထားတာဉာဏ်မှုတွေလောဘဒေါသမောဟကိလေသာတွေတွန်းလှန်ထားတာအတိဉာဏ်ကဖြစ်လာတော့စိတ်ကလည်းရည်ကျက်နေတာ တွန်းအားလည်းကောင်းပြီးရည်ကျက်တဲ့အားလည်းကောင်းပြီးဆိုတော့တွန်းအားကောင်းတာကတော့လောဘဒေါသမောဟဖြစ်เสียနဲ့ကြုံပြီးဆိုလို့ရှိရင်ဒီဟာအားဖြစ်ထားတော့တွန်းအားကောင်းတယ်အတိညာကရှိထားတော့စိတ်ကရည်ကျက်နေတယ်ရည်ကျက်တာခံနေရှိတယ်ဟွန်းဒီဒီလေးတွေကလူရကရင့်လာပြီဆိုလို့ရှိရင်ပူဇာအေးတာအတိပါဒခံနေတယ်လို့ပေါ့လေ ခုနလောကဓာတ်နဲ့ကြုံတဲ့အခါမျိုးမှာပေါ့လေဒီဘာသာအပုတ်တိုက်တာပေါ့လေလူကြီးတဲ့ထံပေါ့လေခန္ဓာရှိတယ်ဆိုတာပေါ့လေသိထင်ရှားတာပဲတမဒီလိုတရားထုတ်တယ်ဆိုတာကိုယ်မှာကိလေသာကြီးဖြစ်ရှာနဲ့ကြုံလို့ရှိရင်တွန်းငါအာရီဖြစ်တဲ့သဘောလောကဓာတ်နဲ့ကြုံလို့ရှိရင်လည်း လောကနဲ့မလူကြီးရအောင်ပေါ့လေခန္ဓာအားပေါ့လေဟွန်းခုခံအားပေါ့လေကောင်းတော့ဒါတွေနဲ့ကြုံလို့ရှိရင်ဒီစိတ်ဟာဆက်တဲ့သဘောပေါ့လေတုတ်ပြန်တဲ့သဘောပေါ့လေဖြစ်လောကနဲ့ကြုံလိုက်ကြုံလိုက်စိတ်ဟာဆက်တဲ့တုတ်ပြန်တယ်ဆိုလို့ရှိတာမကောင်းဘူးပေါ့တော်တော်လေးအတိအကျရှိလာပြီဆိုလို့ရှိရင် ဆက်တာလည်းမရှိတော့ဘူးတုံ့ပြန်တာလည်းမရှိတော့ဒါယဟနာမှာဆိုလို့ရှိရင်တော့လောဘခံနေရှိတော့တယ်ယဟနာဘောဓိတောင်တော်မှာငြိမ်ကောင်းရောက်လာပြီဆိုလို့ရှိရင်တော့အကောင်းနဲ့တွေ့လည်းပဲမတုံ့ပြန်ဘူးမဆက်ဘူးအဆိုးနဲ့တွေ့လည်းမတုံ့ပြန်ဘူးမဆက်ဘူးအဲဒါအဲဒါလောကရတံကျုံတဲ့အခါမှာခန္ဓာရည်ဆိုတာပေါ့လေအဲဒါတာတိကုံခေါ်ပါတယ်တာတိဘာဝကုံခေါ်ပါတယ် တင်လိုက်ပြည့်တော်ပါပြီဒီနေ့ဒါပဲတော်ကြအောင်ဆိုသာဓုသာဓုသာဓု